ရှမာကုခရစ်ဝင်ခန်းကြီး30အငယ်1မှ9ထိုအရမှကိုရောဒီထား၍ယော်ဒန်မြစ်တစ်ဖက်ကိုရှောက်သွားသဖြင့်ယူဒပြည်စွန်းသို့ရောက်တော်မူ၏လူများတို့သည် အထံတော်၌စုဝေးပြန်၍ထုံးစံရှိတော်မူသည့်အတိုင်းတဖန်ဆုံးမဩဝါဒပေးတော်မူ၏ပါရိရှဲတို့သည်အထံတော်သို့လာ၍လူသည်မိမိမယားနှင့်ကြွာအပ်တော်ဟုစုံစမ်းနှောက်ရှက်ခြင်းငှာမေးလျှောက်ကြတော်ယေရှုက မောရှေသည်သင်တို့အားအဘယ်သို့စီရင်သနည်းဟုလှန်၍မေးတော်မူလျှင်၊သူတို့ကဖြတ်စာကိုပေး၍မယားနှင့်ကွာစေခြင်းငှါမောရှေစီရင်ပါသည်ဟုလျှောက်ကြ၏။ယေရှုကလည်း၊သင်တို့စိတ်နှလုံးခိုင်မာသောကြောင့်မောရှေသည်ထိုပညတ်ကိုရေးထားသတည်း။ဘုရားသခင်ဖန်ဆင်းတော်မူစက၊ယောက်ျားနှင့်မိန်းမနှစ်ယောက်တည်းကိုဖန်ဆင်းတော်မူ၏။ထိုအကြောင်းကြောင့်ယောက်ျားသည် ကိုယ်မိဘကိုစွန့်၍ကိုယ်ခင်ပွန်း၌ မှီဝဲသဖြင့်၊ထိုသူနှစ်ယောက်တို့သည်တသားတကိုယ်တည်းဖြစ်ရလိမ့်မည်။ထိုကြောင့်လင်မယားတို့သည်နှစ်ဦးမဟုတ်၊တဦးတည်းဖြစ်၏။ဘုရားသခင်တွဲဘက်၍ထမ်းဘိုးတင်တော်မူသောအရာကိုလူမခွဲမခွါစေနှင့်ဟုမိန့်တော်မူ၏။နောက်တဖန်တပည့်တော်တို့သည်အိမ်၌ရှိစဉ်ထိုအကြောင်းကိုမေးလျှောက်ပြန်ကြ၏။ ကိုယ်တော်ကလည်း၊အကြင်သူသည်မယားနှင့်ကွာ၍အခြားသောမိန်းမနှင့်စုံဘက်ခြင်းကိုပြု၏။ထိုသူသည်မိမိမယားကို ပြစ်မှား၏။မိန်းမသည်လည်းမိမိလင်နှင့်ကွာ၍အခြားသောယောက်ျားနှင့်စုံဘက်ခြင်းကိုပြုလျှင်၊မှားယွင်းခြင်းသို့ ရောက်သည်ဟုမိန့်တော်မူ၏။ထိုအခါသူငယ်တို့ကိုလက်တော်နှင့်တို့စေခြင်းငှါအထံတော်သို့ဆောင်ခဲ့သည်ဖြစ်၍၊ တပည့်တော်တို့သည်ဆောင်ခဲ့သောသူတို့ကိုအပြစ်တင်ကြ၏။ယေရှုသည်မြင်တော်မူလျှင်အမျက်တော်ထွက်၍ထိုသူငယ်တို့ကိုငါ့ထံသို့လာပါလေစေ။မဆီးတားကြနှင့်။ဘုရားသခင်၏နိုင်ငံတော်သည်ထိုသို့သောသူတို့၏နိုင်ငံဖြစ်၏။ငါအမှန်ဆိုသည်ကား၊အကြင်သူသည်ဘုရားသခင်၏နိုင်ငံတော်ကိုသူငယ်ကဲ့သို့မခံမယူ။ထိုသူသည်နိုင်ငံတော်သို့မဝင်ရဟုမိန့်တော်မူပြီးမှ၊သူငယ်တို့ကိုချီပိုက်၍ သူတို့အပေါ်မှာလက်တော်ကိုတင်လျက်ကောင်းကြီးပေးတော်မူ၏။လမ်းမှာကြွတော်မူစဉ်တွင်၊လူတယောက်သည်အထံတော်သို့ပြေး၍ဒူးထောက်လျက်၊ကောင်းမြတ်သောဆရာ၊ထာဝရအသက်ကိုအမွေခံရအံ့သောငှါအကျွန်ုပ်သည်အဘယ်အမှုကိုပြုရပါမည်နည်းဟု မေးလျှောက်သော်၊ယေရှုက၊ငါ့ကိုကောင်းမြတ်သည်ဟုအဘယ်ကြောင့်ခေါ်သနည်း ဘုရားသခင်တပါးတည်းသာကောင်းမြတ်တော်မူ၏။သင်သည်ပညတ်တော်တို့ကိုသိသည်မဟုတ်လော။သူ့မယားကိုမပြစ်မှားနှင့်။လူအသက်ကိုမသတ်နှင့်။သူ့ဥစ္စာကို မခိုးနှင့်။မမှန်သောသက်သေကိုမခံနှင့်။သူ့ဥစ္စာကိုမတရားသဖြင့်မသိမ်းနှင့်။မိဘကိုရိုသေစွာ ပြုလော့ဟု မိန့်တော်မူလျှင်၊အရှင်ဘုရား၊ထိုပညတ်ရှိသမျှတို့ကိုအကျွန်ုပ်သည်ငယ်သောအရွယ်မှစ၍စောင့်ရှောက်ပါပြီဟုလျှောက်ပြန်လျှင်၊ယေရှုသည်ထိုသူကိုကြည့်ရှုလျက် ချစ်သောစိတ်ရှိ၍တင်ဒီတခုလိုသေး၏တွားလော့ကိုဥစ္စာရှိသည်များကိုရောင်း၍ဆင်းရဲသောသူတို့အားပေးလော့ထိုတို့ပြုလျင်ကောင်းကင်ဘုံ၌ဗန္နာကိုရလိမ့်မည်တို့ပြီးမှလာ၍လက်ဝါးကတိုင်ကိုထမ်းလျက်ငါနောက်သို့လိုက်လော့ဟု မိန်တော်မူ၏ထိုသူသည်များစွာသောဥစ္စာကိုရတတ်သောသူဖြစ်၍ထိုစကားကိုကြားလျင် မျက်နှာပြည့်၍စိတ်မသာနှင့်တွားလေ၏ အငယ်23မှ29ယေရှုကလည်းဥစ္စာရတတ်သောသူသည်ဘုရားသခင်၏နိုင်ငံတော်သို့အလွန်ဝင်ခဲလိုက်၏ဟုပတ်လည်သို့ကြည့်ရှု၍တပည့်တော်တို့အားမိန့်တော်မူ၏။တပည့်တော်တို့သည် ထိုစကားကို ကြားလျှင်မိန်းမောတွေဝေခြင်းရှိကြ၏။တဖန်ယေရှုက၊ငါ့သားတို့၊မိမိဥစ္စာကိုမှီခိုသောသူသည်ဘုရားသခင်၏နိုင်ငံတော်သို့အလွန်ဝင်ခဲလှ၏။ကုလားအုပ်သည်အပ်နဖားကိုလျှိုလွယ်၏ ငွေရတတ်သောသူသည်ဘုရားသခင်၏နိုင်ငံတော်သို့ ဝင်ခဲသည်ဟု မိန့်တော်မူ၏။ထိုသူတို့သည်သာ၍မိန်းမောတွေဝေခြင်းရှိ၍၊သို့ဖြစ်လျှင်အဘယ်သူသည်ကယ်တင်တော်မူခြင်းသို့ ရောက်နိုင်မည်နည်းဟုအချင်းချင်းပြောဆိုကြ၏။ယေရှုသည်လည်းသူတို့ကိုကြည့်ရှု၍၊ဤအမှုကိုလူမတတ်နိုင်သော်လည်း၊ဘုရားသခင်မတတ်နိုင်သည်မဟုတ်။ဘုရားသခင်သည်ခပ်သိမ်းသောအမှုတို့ကိုတတ်နိုင်တော်မူသည်ဟုမိန့်တော်မူ၏။ အငယ်28မှ31ထိုအခါပေတျုက အကျွန်ုပ်တို့သည်ရှိသမျှကိုစွန့်ပစ်၍ကိုယ်တော်နောက်သို့လိုက်ကြပါပြီဟုလျှောက်လေသော်ယေရှုကငါအမှန်ဆိုသည်ကားအကျဉ်သူသည်ငါကြောင့်၎င်းဧဝံဂလိတရားကြောင့်၎င်းအိမ်လေညီအကိုနှမမိဘတာမယားဒီဟုသောတဘာဘာကိုစွန့်၏ထိုသူသည်အစတရားသောအကျိုးဒီဟုသောယခုကာလ၌ညှင်းဆဲခြင်းနှင့်တကွာ အိမ်လယ်ညီအကိုနှမအမိသားသမီးတို့ကို၎င်း၊နောင်ဘဝ၌ထာဝရအသက်ကို၎င်းခံရလတံ့။နောက်ကျသောသူအများတို့သည် အရင်ကျကြလိမ့်မည်။အရင်ကျသောသူအများတို့သည်နောက်ကျကြလိမ့်မည်ဟုမိန့်တော်မူ၏။32ယေရုရှလင်မြို့သို့တက်သွားကြရာလမ်းမှာယေရှုသည် တပည့်တော်တို့ရှေ့၌ကြွတော်မူစဉ်၊သူတို့သည်မိန်းမောတွေဝေ၍ကြောက်ရွံ့သောစိတ်နှင့်လိုက်ကြ၏။ထိုအခါကိုယ်တော်သည်တကျိပ်နှစ်ပါးတို့ကို တဖန်ခေါ်၍၊ငါတို့သည်ယေရုရှလင်မြို့သို့ယခုသွားကြ၏။လူသားသည်ယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာတို့ လက်သို့ရောက်လိမ့်မည်။ထိုသူတို့သည်သေပြစ်ကိုစီရင်၍တပါးအမျိုးသားတို့လက်သို့အပ်နှံကြလိမ့်မည်။သူတို့သည်လည်းလူသားအားပြက်ယယ်ပြုခြင်း ရိုက်ပုတ်ခြင်း၊တံတွေးနှင့်ထွေးခြင်း၊အသေသတ်ခြင်းကိုပြုကြလိမ့်မည်။သုံးရက်မြောက်သောနေ့၌ထမြောက်လိမ့်မည်ဟူ၍မိမိကိုယ်၌ရောက်လတံ့သောအမှုအရာတို့ကိုတပည့်တော်တို့အားမိန့်တော်မူ၏။ထိုအခါဇေဗေဒ၏သားယာကုပ်နှင့်ယောဟန်သည်အထံတော်သို့ချဉ်းကပ်၍၊အရှင်ဘုရား၊အကျွန်ုပ်တို့တောင်းသောဆုကျေးဇူးကို ပြုတော်မူစေချင်ပါသည်ဟုလျှောက်လေ၏။ကိုယ်တော်က၊ငါသည်သင်တို့ကိုအဘယ်သို့ ပြုစေချင်သနည်းဟုမေးတော်မူသော်၊ကိုယ်တော်သည်ဘုန်းပွင့်တော်မူသောအခါ၊အကျွန်ုပ်တို့သည် လက်ျာတော်ဘက်၌တယောက်၊လက်ဝဲတော်ဘက်၌တယောက်ထိုင်ရသောအခွင့်ကို ပေးတော်မူပါဟုလျှောက်ကြ၏။ယေရှုကလည်း၊သင်တို့သည်အဘယ်သို့တောင်းပန်သည်ကိုသင်တို့မသိကြ ငါသောက်သောခွက်ကိုသောက်ခြင်းငှါ၎င်း၊ငါခံသောဗတ္တိဇံကိုခံခြင်းငှါ၎င်း၊သင်တို့သည်တတ်စွမ်းနိုင်သလောဟုမေးတော်မူလျှင်၊အကျွန်ုပ်တို့သည်တတ်စွမ်းနိုင်ပါ၏ဟုလျှောက်ကြသော်၊ယေရှုက၊ငါသောက်သောခွက်ကိုသင်တို့သည်သောက်ရကြလိမ့်မည်။ငါခံသောဗတ္တိဇံကိုလည်းသင်တို့သည်ခံရကြလိမ့်မည်။သို့သော်လည်းငါ့လက်ျာဘက်၊လက်ဝဲဘက်မှာထိုင်ရသောအခွင့်ကိုကား၊အကြင်သူတို့အဘို့အလိုငှါပြင်ဆင်၏ ထိုသူတို့အားသာငါပေးပိုင်သည်ဟုမိန့်တော်မူ၏။41အခြားသောတပည့်တော်တကျိပ်တို့သည် ကြားသိလျှင်၊ယာကုပ်နှင့်ယောဟန်တို့ကိုအမျက်ထွက်ကြ၏။ယေရှုသည် ထိုသူတို့ကို ခေါ်တော်မူ၍၊သင်တို့သိသည်အတိုင်းလောကီမင်းတို့သည်အစိုးတရပြုတတ်ကြ၏။အကဲအမှူးတို့သည် အာဏာထားတတ်ကြ၏ သင်တို့မူကားထိုသို့မပြုကြနှင့်။သင်တို့တွင်အကဲအမှူးပြုလိုသောသူသည်သင်တို့အစေခံဖြစ်ရမည်။သင်တို့တွင် အထွဋ်အမြတ်လုပ်ချင်သောသူသည်လည်းအလုံးစုံတို့၏စေခိုင်းရာ ကျွန်ဖြစ်ရမည်။အကြောင်းမူကား၊လူသားသည်သူတပါးကိုစေစားခြင်းငှါမလာ၊သူတပါးအစေကိုခံခြင်းငှါ၎င်း၊မိမိအသက်ကိုစွန့်၍လူများကိုရွေးခြင်းငှါ၎င်းကြွလာသတည်းဟုမိန့်တော်မူ၏။ အငယ်46မှ52ယေရိခေါမြို့သို့ရောက်ကြလျှင်၊တပည့်တော်တို့မှစ၍များစွာသောလူအပေါင်းတို့နှင့်တကွထိုမြို့မှထွက်ကြတော်မူစဉ်တွင်၊တိမဲ၏သားဗာတိမဲအမည်ရှိသောလူကန်းသည်လမ်းနားမှာထိုင်၍တောင်းစားလေ၏။နာဇရက်မြို့သားယေရှုရှိကြောင်းကိုကြားရလျှင်၊ဒါဝိဒ်၏သားတော်ယေရှု၊အကျွန်ုပ်ကိုကယ်မသနားတော်မူပါဟုဟစ်ကြော်လေ၏။ ထိုသူကိုတိတ်ဆိတ်စွာနေစေခြင်းငှါလူများတို့သည် ငေါက်၍ဆိုကြသော်လည်း၊ဒါဝိဒ်၏သားတော်အကျွန်ုပ်ကိုကယ်မသနားတော်မူပါဟုသာ၍ဟစ်ကြော်လေသော်၊ယေရှုသည်ရပ်တော်မူလျက်၊ထိုသူကိုခေါ်ခဲ့ဟု အမိန့်တော်ရှိ၏။သူတပါးတို့သည် လူကန်းကိုခေါ်၍မစိုးရိမ်နှင့်။ထလော့။သင့်ကိုခေါ်တော်မူသည်ဟုဆိုကြ၏။ထိုသူသည်မိမိအဝတ်ကိုခြုံပြီးလျှင်ထ ယေရှုထံတော်သို့သွား၏။ယေရှုကလည်း၊သင်၌အဘယ်သို့ပြုစေလိုသနည်းဟုမေးတော်မူလျှင်၊အရှင်ဘုရားအကျွန်ုပ်မျက်စိမြင်စေခြင်းငှါပြုတော်မူပါဟု လူကန်းလျှောက်လေသော်၊ယေရှုက၊သွားလော့။သင်၏ယုံကြည်ခြင်းသည်သင့်ကိုကယ်မပြီဟုမိန့်တော်မူ၏။ထိုခဏခြင်းတွင် ထိုသူသည်မျက်စိမြင်၍လမ်း၌နောက်တော်သို့လိုက်လေ၏။